ယနေ့ယောဂီများကိုအားပေးတရားဖြင့်ဓမ္မပရထကထာမှာလာတဲ့အကိတတဝတ္ထုချင်းဘုန်းကြီးတို့ယောဂီများဓမ္မဒါနတရားလူပေးလို့မှာဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုရမေကြီးတာဝတ္ထိပြေမောဒီတော်ရွှေချောင်းဂိမ်းအောင်မှုလျော်စံပြောတော်မူတဲ့အချိန်မှာအခိတတဆိုရယ်ပရောဟိတပုံနာကြီးကိုကြောင်းပြုပြီးတော့ရသော်ဘုရားဟောကြားတော်မူခဲ့ပါ ဘဟုံေဘဟုံဝေတရဏယံတိပပ္ပဒာနိဝနာနိသာစတဲ့ဒီတရားဂါထာတော်ကိုမြတ်စွာဘုရားရှင်ကိုရိုနယ်ကြီးဟောကြားတယ်။ဘာကြောင့်ဟောကြားတာလဲဆိုတော့ဒီအခိကတပုံနာကြီးဟာကောသလမင်းကြီးရဲ့ဓမ္မခံစားရတဲ့ဘရောဟိတ်ကြီးဖြစ်ပါခမေတော်နတ်ရွာစံသွားတဲ့ခါသားတော်ကောသလမင်းသားဒီနာဟုတ်ချုပ်တယ်။အဲ့ဒီအချိန်မှာ ဒီအကြိတတ်တဲ့ပုံနာကြီးဟာရွယ်အားဖြင့်ကြီးပြီရွယ်တော့ကြီးပြီဟိုကမင်းသိမင်းလို့ရင်မင်းကငယ်တဲ့အခါကလည်းကြတော့ဓမ္မတန်ကိုထင်းမြင့်ရာသမန်ကရှာတဲ့ခါကြတော့ဒီကိပရောဟိတ်ပုံနာကြီးဟာအဂိရတပုံနာကြီးဟာငယ်ရွယ်တဲ့မေတ္တာခါစားရတာ အဆင်မပြေဖြစ်တဲ့အခါမှာမိမိအတ္တအိုအေးစီစိအန္တရာယ်ကြောက်ရောက်နိုင်တယ်ဒီတော့မင်းထံကနေပြီးတော့မိမိအနာယူမှဖြစ်မယ်ဒီမင်းထံမှာခွင့်ပြုချက်တောင်းပါဘုခင်မှာဆိုရင်ကတော့ပင်စင်ပေါ့အနာယူမင်းကလည်းပဲအသေးရွယ်ကြီးရနေတယ်ဒီအကိစ္စတဘုံနာကြီးကိုသိပြီးတော့မလိုအပ်တော့ ငယ်ရွယ်တဲ့ပုဂ္ဂိုလ်ကိုပဲပရောဟိတ်ကြီးမြောက်ခြင်း။ဒါနဲ့ဧကိရတဘုံနာကြီးရဲ့ခွင်ခွင်တောင်းမှုကိုခွင့်ပြုပေးလိုက်။အဲလိုခွင့်ပြုပေးတဲ့အခါကဏ္ဍကြတော့ဒီပရောဟိတ်ဘုံနာကြီးကကျွန်တော်အသက်ရွယ်နဲ့ကြီးရင်ပါပြီ။အဲလိုအသက်ရွယ်ကြီးရင်ပြီဖြစ်တဲ့အတွက်တဲ့ကျွန်တော်ပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေအားလုံးစွန့်လွတ်လူဒန်းပြီးတော့ ယတိယဟံပြုပယသည်လို့ခွင့်တောင်းတယ်။မိမိခွင့်တောင်းမှုကိုလည်းပဲမင်းဟာရာဇာနံပပိဇာအနုဇာနာပိတဝါခွင့်ပြုလိုက်တယ်။မင်းကနေပြီးတော့ယတိယဟံပြုခွင့်ပေးလိုက်တယ်။ပြုခွင့်ပေးပြီးတော့သူ့ရဲ့အလှူဒါနအလိုရှိတဲ့ပုဂ္ဂိုလ်ရဲ့အလှူခံနိုင်ဖို့အတွက်တဲ့။အဲဒီမှာမြို့ကိုစီလေစေခဲ့တယ် အဲဒီမှာမောင်းခြင်းနဲ့ကစီလင်ပြီးတော့သူ့ရဲ့ပြည့်စည်ဝတ္ထုတွေကိုအလိုရှိတဲ့ပုဂ္ဂိုလ်ဟာအလိုရှိတဲ့အချိန်အလိုရှိတဲ့နေရာလာပြီးတော့အလူခံမှုအနေအချင်းစီးနေအဲဒီမှာခဏရဲ့လူတန်းရတယ်လေဆိုတော့တတ္တဟိနသဗ္ဗံအတ္တနောဒနာဒါနမုခေဝိသိဇိတဝံခொနရဲ့တိုင်းတိုင်းမိမိရဲ့ လုံးစုံသောဥစ္စာတွေကိုအလှဝအစွန့်ကျဲလူတန်းပြီးတော့ဘာဟိရကပပိစ္ဆံပပစ္စည်းသာသနာတော်မှာအပဖြစ်တယ်ယုတ္တိယဟံပြုတယ်အဲဒီအချိန်တုန်းကမြတ်စွာဘုရားမပွင့်သေးတဲ့အတွက်ကြောင့်အဲဒီမှာသာသနာပသာသနာပအချိန်ကာလမှာယုတ္တိယဟံပြုပြီးတော့ဒီပရောဟိတ်ကြီးကိုအတုလိုက်ပြီးတော့အကိတတပုံနာကြီးအတုလိုက်ပြီးတော့ အမျိုးပေါင်းသားယတိယဟံပြုလိုက်ကြတာဘလောက်ထိအောင်များသလဲဆိုတော့ဓတ္တပုရိသသဟတံဤအမျိုးသားတသောင်းသာသနာတော်ဝင်ပြီးတော့အနုပပစိတုအဲ့ဒီဧကိတတဘုံနာကြီးကိုအားကြပြီးတော့အလုံးယတိယံပြုကြတာအမျိုးသားဘလောက်ပါလဲအဲ့ဒီမှာအမျိုးသားတသောင်း

ဝင်ရောက်ပြီးတော့နေတဲ့သူဒီနရီတော်ဟောမိမိမြင်နေရတဲ့မျက်စိမှာဧကေကံတခုတခုသောဝါလုကဗုဒ္ဓံသဲလက်ခုကိုဥဒိဋ္ဌဝံဆောင်၍ဤမှာသမေအေယ၌ဩကိရတုလောင်ညဂုံလောယတိကြီးကအဲ့ဒီခေတ်ကတော့ဘုန်းကြီးတို့ဘုရားမပွင့်သေးတဲ့အချိန်ခါကာလဆိုတော့သမထပွင့်နေတယ် သမထတရားတွေပွားများပြီးတော့နေကြသမထနေရင်လည်းပွားများအထုတ်ခိုင်းတာဒီလိုပွားများအထုတ်လို့မိမိမှာကမ္မဝိတ္တတွေဝင်လာမယ်ပြပါဒဝိတ္တတွေဝင်လာမယ်ဝိဟိတဝိတ္တတွေဝင်လာမယ်ဒီအကုသလဝိတ္တတွေတစ်မျိုးမျိုးဝင်လာလို့ရှိရင်မြစ်စိတ်ကနေပြီးတော့သင်လက်တစ်ခုပ်လက်တစ်ခုပ်ဆောင်ယူပြီးတော့ဟောဒီရမှာပုံပါ အဲလိုအဂိတတယတိကြီးကနေပြီးတော့သူ့ရဲ့တတိပရိဒတ်တတောင်းကိုဩဝါဒပေးတယ်အဲဒီလိုဩဝါဒပေးထားတဲ့အတိုင်းပဲတတိယဟန်ယတိယဟန်တွေကလည်းပဲနိုင်လာတယ်မိမိရဲ့စိတ်ထဲမှာအကုသလဝိတ္တတွေဝင်လာမယ်နိဝရဏတရားတွေကာမေသန္တာတွေဝင်လာမယ်ပြပါဒတွေရှင်နာမိတ္တတွေဥဒေသပုဂ္ဂုဇတွေစသည် ဒီလိုနိဗ္ဗာန်တရားတွေအကုသိုလ်တရားတွေဝင်လာလို့ရှိရင်တဲ့အချိန်မဆိုင်ဝင်လာတာနဲ့မျက်စိချင်းပြီးတော့သင်းလက်တစ်ခုယူပြီးတော့အဂိတတယတိညွန်ပြတဲ့နေရာကိုတခါလဲပုံလိုက်တယ်။ပုံပြီးလက်ကလေးပါခါကျင်းပြီးပြီဆိုရင်တခါပြန်ပြီးတော့တိုင်ပြီးတော့ယူမှတ်တယ်။အကုသလဝိတ္တိအကုသိုလ်တရားတွေမဝင်အောင်ပြန်ပြီးတော့နှလုံးသွင်းတယ် အပရိဏသမယေနမဟာဝန္ဓုကရာတိအဟောတိအဲဒီမှာချိန်လေးအနည်းငယ်ကြာလာတဲ့ခါကာလကြတော့မဟာဝါလူကာရတိကြီးစွာသောသဲပုံကြီးသည်ဟောတိဖြစ်လေမကြာမီမှသဲပုံကြီးဖြစ်လာတယ်ကြီးကြီးပဲအဲဒါဘုန်းကြီးတို့ပုထုဇဉ်လူသားတွေအနေအားဖြင့်သမထဘာဝနာပဲဖြစ်စေဝိပဿနာဘာဝနာပဲဖြစ်စေ ဘာဝနာတရားကိုစပြီးတော့ရှုပွားအားထုတ်ပြီးဆိုရင်စိတ်တည်ငြိမ်မှုရသလားမရဘူးလားချက်ချင်းကြီးစိတ်တည်တည်ငြိမ်မှုမရအခုဘုန်းကြီးတို့ယောဂီများလည်းကိုယ်တိုင်ကိုယ်တရားကွယ်မှာဝင်ပြီးအားထုတ်တယ်ကိုယ်တိုင်တရားအလုပ်ကိုခုဝင်ပြီးတော့အားထုတ်နေတယ်ကိုယ်တိုင်ရှုမှတ်နေတယ်ထိုင်ရင်းနဲ့ရှုမှတ်နေတယ်ရရင်နဲ့ရှုမှတ်နေတယ်သွားရင်းနဲ့ရှုမှတ်နေတယ်လျောင်းရင်အေးရင်ရှုမှတ်နေတယ် ဒီလိုရှုမှတ်နေတာစိတ်တွေတည်ငြိမ်အောင်လားမငြိမ်အောင်လားစိတ်တွေထွက်အောင်လားမထွက်အောင်လားစိတ်တွေဘယ်မှမထွက်ဘဲနဲ့မိမိရှုမှတ်တဲ့အာယုံပေါ်မှာစိတ်လေးတည်ငြိမ်အောင်တတိယဝိရိယဆိုင်ပြီးတော့ကြိုးစားပြီးရှုမှတ်နေတာပဲအဲဒီလိုရှုမှတ်နေတဲ့အချိန်ကကိုယ်ပဲမကောင်းတဲ့အကုသိုလ်စိတ်တွေဝင်သလားမဝင်ဘူးလားအကုသိုလ်စိတ်တွေဝင်နေတာဒီစိတ်လေးခင်းရတာလွယ်သလားခင်းရတာလား အမှန်တန်ခင်းတာတော့ဒါကိုတမန်ကစံဃာလေးအားထုတ်နေုံနဲ့ပေါ့ပေါ့တန်တန်လေးအားထုတ်နေုံနဲ့တော့ဘယ်နည်းနဲ့မှစိတ်တည်ငြိမ်မှုတမာတိမဖြစ်ဘူးစိတ်တည်ငြိမ်မှုတမာတိဖြစ်လို့တဲ့ပုဂ္ဂိုလ်ဟာတကယ်ကိုကောင်းပြီကိုလုံးမဲ့အလုပ်ကိုကောင်းပြီပြီးတော့အလုပ်လုပ်မှာတရားအလုပ်လုပ်ပြီဆိုရင်လည်းတရားပဲကိုကောင်းပြီပြီးတော့အခြားစိတ်တွေအဝမခံဘူး တခြားနိဗ္ဗာန်တရားတွေဘယ်ကမှမလာသေးဘူးအကုသလဝိတက်တွေလည်းပဲတရားတွေမှမဝင်သေးနဲ့မိမိရှုမှတ်နေတဲ့အာယုပေါ်မှာပဲထိုင်ပြီးရှုမှတ်ရင်ထိုင်အာယုပေါ်မှာရှုစိတ်ကလေးနေအောင်ရပ်ပြီးရှုမှတ်ရင်ရပ်တဲ့အာယုလေးမှာရှုစိတ်ကလေးနေအောင်ဈဉ္ဉံသွားပြီးတော့ရှုမှတ်နေရင်ဈဉ္ဉံသွားပြီးတော့ရှုမှတ်နေတဲ့အာယုပေါ်မှာရှုစိတ်ကလေးနေအောင်လျောက်စေပြီးတော့ရှုမှတ်နေရင်အဲဒီလျောက်စေတဲ့အာယုပေါ်မှာရှုစိတ်ကလေးနေအောင် မိမိရှုမှတ်နေတဲ့အာယုံပေါ်မှာပဲရှုစိတ်ကလေးနေအောင်စိတ်ကလေးကျဆန်းနေအောင်ကောသရဖြစ်နေအောင်ဝိရိယစိုက်ပြီးတော့အကျိုးစားရဘူးလားအဲလိုဝိရိယထားပြီးကြိုးစားနေတာထဲကကိုပဲဒီစိတ်ကငြိမ်လားမငြိမ်ဘူးလားငြိမ်ဘူးစရောက်တာအာထုဇယောဂီပုဂ္ဂိုလ်ဆိုရင်တဏှာဤအာထုတခါတည်းမှာ10မိနစ်လောက်တော့ကောင်းကောင်းမရခြင်းစိတ်တယ် စိတ်တွေကကြံ့ကျင်နေတာဘယ်ရောက်လို့ရောက်မှကိုမသိဘူး။ဘယ်ရောက်သွားမှကိုမသိတော့စိတ်တွေကကြံ့ကျင်ပြီးတော့မြုံပါတစ်ခါတည်းရမှာ။နောက်ကပုဂ္ဂိုလ်ဟာချောင်းလေးဆိုးလိုက်ကံမှာပဲတတိဝင်လာတာရှိတယ်။တစ်ခါတည်းရမှာအတန်လေးတစ်ခုကိုကြားလိုက်မှာ။နာယီထိုးတန်လေးဖြစ်ဖြစ်ကြားလိုက်မှာတတိလေးဝင်လာတာရှိတယ်။အဲ့ဒီကြမှာဩငါတရားရှုမှတ်နေတာပါလား။တတိဝင်လာလို့ရှုမှတ်မယ်ဆိုတော့နာရပြည့်သွားပြီရှားယောဂီတွေတရားဖြုတ်တယ်

တဲ့ကိုသိသလိလားအကြည့်ဖြစ်လာဒါကြောင့်အပရိဏသမယေနမဟာဝါလူကရတိဟောတိယတိယဟန်ကလည်းတတောင်းတတောင်းတော်ယေတိယဟန်နေစိတ်ကျွတ်တိုင်းကျွတ်တဲ့အတိုင်းအနည်းအချင်းသင်လက်တစ်ခုလက်တစ်ခုယူပြီးတော့ပုံလိုက်တာကြီးစွာသောသဲဘုံကြီးဖြစ်ပြီးတော့နေတယ်အဲ့ဒီသဲဘုံကြီးကိုဘသူနေတယ်လဲဆိုတော့တန်အာတန်အဟိသတ္တနာမနာဂရာဇာ ပဋိက္ခဟိတိအဲ့ဒီတဲပုံကြီးကိုအဟိသတ္တအမိရတဲ့ငကားကြီးလာပြီးနေတယ်။ငကားကြီးကတဲပုံကြီးနဲ့လာနေတယ်။အဲဒီမှာတဲပုံကြီးကိုတခါနဲ့သိမ့်ပိုင်ပြီးတော့အဟိသတ္တငကားကြီးကလာပြီးတော့နေတယ်။ဒီတော့ယတိယံကြီးကြိုးစားပြီးတော့ဒီသမထဘာဝနာတွေပွားများအားထုတ်လို့သမထဘာဝနာတွေပေါင်းမြောက်တဲ့ယတိယံအနေနဲ့အများကြီးပေါ့။

အဲ့ဒီတိုင်းကြီးသုံးတိုင်းရဲ့အလယ်မှာအခုအဂိရတယတိကြီးတို့ဒဇင်းလုံးနေတိုင်းပြီးတော့နေကြတာဖြစ်တော့ဒီတိုင်းတိုင်းသုံးတိုင်းမှာရှိတဲ့အလုံးတော်လူအပေါင်းကနေပြီးတော့တလတစ်ချိန်နဲ့မာတိမာတိလာတိုင်းလာတိုင်းဒေသတို့ယတိအပေါင်းတို့အမန္တကြီးစွာသောသက္ကာပူဇော်သက္ကာရကိုအပိရဟိတဝါရှိစုဆောင်၍ဒါနအလူကိုတင်းတိပေးလူကြလေကုန်၏ အဲဒီလိုသမထဘာဝနာတွေကိုတခါနဲ့တင်းတင်းရင်ရင်ကြိုးစားပြီးတော့အာထုံနေကြတယ်တပေါင်းကျော်သောယတိယဟန်ဒီကိုအဲဒီတိုင်းသုံးတိုင်းမှာရှိကြတယ်အင်္ဂါတိုင်းမှာရှိကြတဲ့အလုံးသောပုဂ္ဂိုလ်တွေလူအပေါင်းတွေမကရတိုင်းမှာရှိကြတဲ့လူအပေါင်းတွေကိုယ်တို့တိုင်းမှာရှိကြတဲ့လူအပေါင်းတွေအဲဒီပုဂ္ဂိုလ်များကလစဉ်လစဉ်ပူဇော်သက်္ကာရာကြီးပြုကြတယ်ဒါနကောင်းမှုတွေပြုကြတယ် အဲဒီလိုဒါနကောင်းမှုတွေပြုတိုင်းပြုတိုင်းနေအားဖြင့်ဒီအကိလတယတိကြီးကဘာဝေတတရဏယတဘာဝရတရဏယတဝန္နတရဏယတအာရမတရဏယတရုက္ခတရဏယတဧဝံသဗ္ဗဒုက္ခတောမုဧဝံသဗ္ဗဒုက္ခတောမုစိကထာဗဗ္ဗတံတောင်ကိုတရဏကိုဝေယဟုတိယာတသိကကြအကုန်လော အဲဒီမှာဧကိတတယတိကြီးကနေပြီးတော့အာလုံးတိုင်းသုံးတိုင်းမှလာပြီးတော့ပူဇော်ပိက္ခာရပြုကြတယ်လူအပေါင်းကိုတောင်းကိုကိုးကွယ်ကြတဲ့ဝန္တတော်ကိုတရဏကိုးကွယ်ရာဟူ၍ရာထသိက္ခာကြအကုန်လုံးအာရမဥယျာယံကိုတရဏကိုဝေယဥယျာယထသိကကြကုန်တော်ရုက္ခံသစ်ပင်ကြီးကိုတရဏကိုဝေယဥယျာယထသိကကြကုန်တော် ဧဝံဤသို့ကိုယ်ွယ်စိကတိရှိသောတပ္ပဒုက္ခဒေါလုံးစုံသောဆင်းရဲမှမုစိကတာလွတ်မြောက်ကြကုန်လက်တံအဲ့ဒီတဲ့ရသေးကြီးကမိမိဘောမှာကြီးညိုမိခိုပြီးတော့ကိုယ်ွယ်နေကြတဲ့ပုဂ္ဂိုလ်များကိုတောင်းကိုကိုယ်ွယ်ကြသောကိုကိုယ်ွယ်ကြအယံကိုကိုယ်ွယ်ကြတစ်ပင်ကိုကိုယ်ွယ်ကြအဲ့လိုသောတောင်းအယံတစ်ပင်ကိုကိုယ်ွယ်စိကကြကုန်သောပုဂ္ဂိုလ်၏ သဗ္ဗဒုက္ခသောမုသိကတသဗ္ဗဒုက္ခသော လုံးစုံသောဆင်းရဲမှမုသိကတလွတ်မြောက်ကြကုန်လက်တံမင်းတို့တောတောင်ဥယျင်အရန်ဖြစ်တဲ့သစ်ပင်ကြီးတွေကိုကိုယ်ပဲစိတ်ကနေဆိုရင်ဆင်းရဲအပေါင်းကမင်းတို့လွတ်မြောက်လိမ့်မယ်ဘေးဒုက္ခအပေါင်းကမင်းတို့လွတ်မြောက်လိမ့်မယ်လူတိုင်းလူတိုင်းဟာဘေးတွေ့မှာကြောက်ကြလားမကြောက်ဘူးလားဆင်းရဲမှာရောမကြောက်ဘူးလား အဲတော့ဆင်းရဲမှာကြောက်တဲ့အတွက်ကြောင့်မို့လေဒီမှာဆင်းရဲကလွတ်မြောက်ကြောင်ဖြစ်တဲ့တောင်ကိုလည်းကိုးကွယ်ကြတယ်။တောကြီးတွေကိုလည်းပဲကိုးကွယ်ကြတယ်။ဥယျာဉ်ရန်တွေကိုလည်းကိုးကွယ်ကြတယ်။သစ်ပင်ကြီးတွေကိုလည်းကိုးကွယ်ကြတယ်။ဘာကြောင့်ကိုးကွယ်တာလဲ။ဆင်းရဲမှာကြောက်လို့ဘေးတွေမှာကြောက်လို့တဲ့အဲဒီလိုဘေးတွေမှာဆင်းရဲမှာကြောက်တဲ့အတွက်ကြောင့်မို့ယတိကြီးရဲ့အဆုံးအမတိုင်တောဒီတောင်တွေကိုတခါလေကိုးကွယ်ကြတယ်။သစ်ပင်ကြီးတွေကိုးကွယ်ကြတယ်။ အဲ့ဒီကနေအဆက်တွေကြံနေရတလားတော့မသိဘူးခွန်ကြီးတို့တောရက်တွေပါလေတောင်တွေ့ရင်လည်းပဲထိုင်ပြီးတော့ကတော့တာတွေ့တာတောင်ဆိုတာခြားတောင်ဘူးကြီးအဲ့ဒီမှာတောင်ကပုဂ္ဂိုလ်ကြီးအဲ့ဒီမှာကိုယ်ဝယ်တာတွေ့ကြတယ်အဲ့ဒီမှာရွှေရင်ငွေရင်တောင်းနေလို့အမွေတိုင်းနေလို့တခါလဲပေးကြတယ်မိတိုင်းနေပေးကြတယ်အဲ့ဒါဘာလို့တာလဲ အဲ့ဒီတောင်ကိုဘာလုပ်နေတာကိုယ်ဝင်နေတာဘာကိုကြောက်လို့လဲဘေးတွင်မှာကြောက်လို့ကိုယ်ဝင်နေတာဟောတစ်ပင်ကြီးတွေတွေ့ရင်ထိုင်တော့မှတွေ့တယ်ဘာဘူးလို့လဲဘေးတွင်မှာကြောက်လို့သူတို့ခွင်းတို့ဒီမှာတော်ရက်တွေမှာခွင်းတရီထားမယ်ကြောက်လိုက်ကြတာလေအဲ့ဒီမှာတစ်ပင်ကြီးကြီးနဲ့တွေ့ရင်အဲ့ဒီနာဆက်တော်မပေါ်ရုံကြောက်တာအဲ့ဒါတစ်ပင်ကြီးကြီးတွေ့ရင်ဒီကမြို့ကပုဂ္ဂိုလ်တွေတော့မသိဘူးခွင်းတို့တောကပုဂ္ဂိုလ်တွေကြောက်တာခဏလေးတောင်ချွတ်သွားလိုက်ပြီ ခဏလေးတော့ချောက်သွားချွတ်သွားလိုက်သေးတယ်သူတို့ကြောက်တာအဲ့ဒါမှသူတို့လုံမာတယ်၊ကြိုင်မာဘာလုံမာလဲကိုမသိဘူးသူတို့ကလုံမာကြောက်တာလေအဲ့ဒါသူလုံမာကြောက်တယ်တော့မသိဘူးအဲ့ဒါခဏလေးကိုချွတ်သွားလိုက်သေးတယ်အဲ့ဒါမှတခါလေဒီတစ်ပင်ကိုကွင်းပြီးတော့တခါလေအဲ့ဒါကြောက်ကြောက်အဲ့ဒါဘုရားဘုရားရှင်တန်ခါရှိကြမှာနောက်ဆုံးချိန်နောက်ဆုံးချိန်မှာဆုံးမှာအဲ့ဒီတစ်ပင်နာသွားရင်နောက်ဆုံးနောက်ဆုံးတယ်အချောက်တယ် အဲလိုတစ်ပည့်ကြီးတွေလည်းကိုးကွယ်ကြတယ်တောင်မီကိုလည်းကိုးကွယ်ကြတယ်ခွန်ကြီးတို့ဒါငယ်စဉ်ကတွေ့ရတယ်ဒါဘာကြောင့်လဲဆိုရင်လူတွေဟာဘေးတွေ့မှာဘာဖြစ်လို့လဲကြောက်ကြလို့တဲ့အဲ့ဒီရတေကြီးရဲ့ဆက်နွယ်ရတေကြီးရဲ့သုံးမဩဝါဒတွေကျန်နေတာနဲ့တူပါတယ်ဒေဝံဤသို့တောတောင်သစ်ပင်ကြီးတွေကိုယ်ွယ်စိကကြကုန်သည်ရှိသောသဗ္ဗဒုက္ခတော်လုံးစုံသောဆင်းရဲမှမုသိကတလွန်မြောက်ကြကုန်လက်တံ အဲဒီသူအဆုံးမဩဝါဒပေးတဲ့အတိုင်းပဲဒီတိုင်းသုံးတိုင်းမှာရှိကြတဲ့အလုံးသောလူပေါင်းဟာတော်ဤတောင်းနေကုရင်နေအဓိကရသစ်ပင်ကြီးတွေကိုကိုယ်ဝယ်ရှိကြကြတယ်ဒီအကြောင်းကိုဘုန်းကြီးတို့ဘုရားရှင်ကိုရမေကြီးပွန်ထုံးပေါ်ပေါက်တော်မူလာတဲ့အခါကလည်းကြတော့လက်စွာဘုရားမြင်တော်မူရဲ့အဲလိုဘုရားရှင်ကိုရမေကြီးမြင်တော်မူတဲ့အခါကလည်းကြတော့စိတ္တမောက္ကရဏအဂိတတပုံနာကြီးတွေ့တယ်မလားအဂိတတအဲ့ဒီမှာယတိကြီးဟာ

အဲဒီမှာဆုံးမပေးနေတယ်အဲဒီယတိကြီးမှုရှိတဲ့ယတိအပေါင်းကိုသွားပြီးတော့ဆုံးမတဲ့သွားပြီးတော့ဩဝါဒပေးတယ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲဒီမှာရှင်မမောက္ကလမထေရမြတ်ကြီးကိုညွှန်ကြားလိုက်တယ်အဲဒီကံမှာရှင်မမောက္ကလမထေရမြတ်ကြီးကြွချွပြီးတော့အချင်းတွေကိုကြည့်နေကံကာလကြတော့ယတိဟာယတိတွေရဲ့အင်အားနည်းနည်းလေးလားအများကြီးလားပေါင်းချီရှိနေတာဆိုတော့နေတာတွေမှမဟုတ်ဘူး အဲဒီတောင်းချီရှိနေတဲ့ယသိတွေကိုတွားပြီးတော့အဆုံးမပေးဖို့ဆိုတာလွယ်ပါမလားဗျာမလွယ်ဘူးအဲဒီမှာမထင်စဉ်းစားရင်ဒီပုဂ္ဂိုလ်တွေကိုဩဝါဒပေးဖို့ဆိုတာသိမလွယ်ဘူးသူတို့ရဲ့အင်အားကလည်းများတယ်မိမိကဒီလိုဒီလိုမပြုတ်ကြနဲ့ဒီလိုဒီလိုမနေကြနဲ့ဒီလိုမထိုင်ကြနဲ့ဒီလိုမပြောကြနဲ့ဒီလိုမဟောကြနဲ့ အဲ့လိုဩဝါဒပေးရင်တယောက်တခွန်းအနေအချင်းထပ်ပြီးတော့ပြောကြဆိုကြမယ်ဆိုပါရင်မိမိပြောဆိုနေတဲ့စကားတွေမပေါင်းမြောက်ခင်နေလိမ့်မယ်။အဲ့ဒီမှာယတိတွေကလည်းပဲတင်းကြီးတင်းညုတ်သေးပြီးအဲ့ဒီတည်းယတိကြီးရဲ့အဆုံးမဩဝါဒကိုခံရတယ်။အဲ့လိုအဆုံးမဩဝါဒခံရတော့ဒီအလုံးစုံသောယတိတွေကိုမိမိဒီတိုင်းခံပြီးတော့တဆူတဲ့နေတဲ့အချိန်လေးမှာငါသွားပြီးတော့ဩဝါဒပေးလို့မဖြစ်ဘူး။ ဒီတော့သူတို့ကိုအစုခွဲလိုက်မှဖြစ်တယ်အုပ်စုသူ့နေရာသူ့ဌာနကိုတနေရာစီကိုနေရာစီကိုနေအောင်ရောက်အောင်သွားမှဖြစ်မယ်လုံးမှဖြစ်မယ်ဆိုပြီးတော့ရှင်မမုဂ္ဂလမထေရကြီးကမိမိရဲ့အာနုဘော်နဲ့တကောနဲ့ပေါ့ထူလဘုဒ္ဓတကံကြီးစွာသောမိုးရေမိုးပေါက်ရှိတဲ့မိုးရွာခြင်းကိုပြုတယ်မိုးရေရွာချမ်းပြလိုက်တယ်ပေါ့အဲဒီမှာမိုးရေရွာချလိုက်တဲ့အခါကျတော့ စုပေါင်းပြီးတော့ဒီမှာအဆုံးမဩဝါဒခံနေတဲ့ယတိကြီးဟာတခါနဲ့မိုးရေရွာလာပြီဆိုတော့မနေနိုင်တော့ဘယ်မှာထပြေးတယ်မိမိတို့နေတန်းရာဖြစ်တယ်အဲဒီမှာတိရွယ်မိုးကြောင်းလေးတွေပေါ့မန္နသာလံတိရွယ်မိုးကြောင်းလေးတွေကိုဘဝသိသူတပါးစီတပါးစီဝင်ဝင်ပြည့်ကြတယ်တပါးတပါးနဲ့တိရွယ်မိုးကြောင်းလေးတစ်ကြောင်းတစ်ကြောင်းတစ်ကြောင်းစီတစ်ကြောင်းစီဒီလိုနေကြတာပေါ့အဲလိုနေကြတော့မိုးရွာပြီဆိုတဲ့အခါကဏ္ဍကြတော့အားလုံးစုဝေးပြီးတော့နေတဲ့နေရာကနေ

အဲ့ဒါပင်ညွန်ကြားတဲ့နေရာမှာပဲကျွန်တော်နေပါမယ်ဆိုတော့ဟိုကအကြိတတရသေးကြီးကသင်္ပကလည်းသင်္ပတုလည်းကျွန်တော်တို့နေရာမှာကြောင်းအပိုးဆိုတာမရှိဘူးတဲ့အားလုံးဟာတပါးစီတပါးစီနေထိုင်ကြတယ်နေရာလည်းပဲတဲ့အတွက်ဒီမှာဒီခုပ်ပြီးနေဖို့ရနေရာမရှိဘူးအဲ့လိုနေရာမရှိတဲ့အတွက်ကြောင့်မို့ဒီမှာတဲ့ခုပ်ကိုခွင့်မပြုနိုင်ဘူး ဇမမမနာမတိနဲ့ကြည့်ရလည်းပဲဟုတ်တယ်အကြောင်းမရှိဘူးဆိုတာသိတဲ့အတွက်ဘလို့မှဒီနေရာခိုးလို့မရဘူးဒီကဇမမမနာမတိနဲ့ကြည့်ကအဲ့ဒီဝါလုကရာတိဒီအနည်းနားမှာရှိတဲ့သဲပုံကြီးအဲ့ဒီသဲပုံကြီးမှာဘသူနေတယ်လဲမေးတယ်ဟောသဲပုံကြီးမှာတော့ဖြင့်အဟိသတ္တဆိုတဲ့၎င်းကြီးနေတယ်ဒီလိုဆိုရင်ကျွန်ုပ်ကိုအဲ့ဒီသဲပုံကြီးကိုနေခွင့်ပြုပါ အဲ့လိုခွင့်တောင်းတဲ့အခါကျတော့အဂိတတယတိကြီးကဩဟိုကအဟိတတလကားကြီးကအင်မတန်ဒေါသကြီးတယ်အဲ့တော့ဒီယဟန်တော့ဘာပဲဖြစ်ဖြစ်အဲ့ဒီမှာသူတဲပုံကြီးပဲနေနေနေဆိုရင်လည်းလေလကားကြီးနဲ့တွေ့အဲ့ဒီမှာလကားဒေါဒေါသကြီးပြီးတော့အခိုးကြီးငွေလွတ်ပြီးတော့တတ်လိုက်လို့ရှိရင်ဒီနေ့တညတောင်နေရမှာမဟုတ်ဘူးကဲ ဘာပဲဖြစ်ဖြစ်အဲ့ဒီတဲပုံကြီးတဲပုံကြီးမှာတော့ဖြင့်သင်နေလိုကနေနိုင်တယ်ခွင့်ပြုလိုက်တာအဲခွင့်ပြုလိုက်တဲ့အခါကဏ္ဍကြတော့ဘုန်းကြီးတို့အလောင်းရှင်မမောက္ကလမထေရကြီးဟာတဲပုံကြီးမှာသွားပြီးတရင်သုံးတာပဲတရင်သုံးတဲ့အခါကဏ္ဍကြတော့ဟိုကအဟိသတ္တနဂါကြီးကလည်းဒေါသတကြီးနဲ့ငာနေတဲ့နေရာမသိဘူးလားဒီဟန်အဲဒီမှာငါရှိနေတာသိရတယ်ငါဒီလာရမလားဆိုပြီးငါနေရာကိုလာပြီးတော့နေရမလားဆိုပြီးတော့ဒုမာရိတ်တော်ဟာတခါနဲ့အခိုးကြီးလွတ်တယ် တခါဒီယဟန်ကိုအခိုးလွတ်ပြီးတတ်တယ်ဆိုပြီးအခိုးတွေလွတ်တာဟိုကလည်းပဲရှင်မမောက္ကမထေရကြီးကနန္ဒောပဏ္ဏတနဂါကြီးကိုအောင်မြင်သလားမအောင်မြင်ဘူးလားနန္ဒောပဏ္ဏတနဂါကြီးကိုတခါတည်းနှိမ်နှင်းခဲ့တာအောင်မြင်ခဲ့တယ်လေဒါကြောင့်ဒီအဟိသတ္တနဂါလောက်တော့ပြောပေါ့ဆယ်မှာကြောက်ပါအဲ့ဒီမှာရှင်မမောက္ကမထေရကြီးကလည်းပဲတခါတည်းသူ့တဲ့ကြီးမားတဲ့နဂါကြီးအတွက်ပန်ကျင်းပြီးတော့သူ့ရဲ့အင်အားကြီးမားတဲ့အခိုးတွေလွတ်ပလိုက်တယ် အဲမှာအဟိသတ္တငကားတဲ့ကြီးမားတဲ့အခိုးတွေကိုလွတ်ပလိုက်တော့အဟိသတ္တငကားဘလို့မှမတတ်နိုင်ပါဘူး။အဲဒီမှာသူရှုံးပေးပါ။အဲလိုရှုံးပေးသွားလိုက်တဲ့အခါကျတော့မှငကားကိုအဟိသတ္တငကားကို အောင်မြင်သွားတော့သဲပုံပေါ်မှာအေးအေးချမ်းချမ်းတရင်တော့တယ်။ယမမောက္ခလမထေရမြတ်အဲသဲပုံပေါ်မှာတခါတည်းအေးချမ်းချမ်းတရင်တုံပြီးတော့နေတဲ့ကအဟိသတ္တငကားကြီးကအဲဒီသဲပုံကြီးကိုပန်ပြီးတော့အခွေကြီးလောက် အဲ့ဒီအခွင့်အရေးလုပ်ပြီးတော့မိမိပရင်နဲ့တခါရှင်မမောက္ကလမတိမြတ်ကိုအပေါ်ကကြောင်းခဲ့လို့အမုံမိုးထားတယ်လို့ပုံမိုးပြီးတော့နေလိုက်တာနာနဲ့အာရုံချင်းလို့လင်းတဲ့အခါကလည်းကြတော့အဂိတတရသေးကြီးကအာလို့ရသေးတွေကိုခေါ်ရင်အာလုံးတင်လို့သွားကြတဲ့အခါမိုးရွာလို့တင်လို့အာလုံးဓမ္မစီတပါးစီမိမိတို့သင်္ကန်းကြောင့်ပြန်သွားတဲ့အချိန်မှာအာဂန္တုယဟန်တပါးလာငါကိုနေရာတောင်းတယ် နေရာတောင်းတဲ့အတွက်ကြောင့်မို့ငါသဲပုံကြီးကိုနေရာပေးလိုက်တယ်။အဲအခုချိန်ဆိုရင်တော့သဲပုံကြီးပေါ်နေတဲ့အာဂန္တုကိုတော့ပြာဖြစ်နေတော့ပြီငါတို့သွားပြီးတော့ကြည့်အောင်။အဲဒီမှာပြာဖြစ်နေတော့ပြီဆိုပြီးသွားပြီးကြည့်အောင်ဆိုပြီးတော့အဲဒီမှာအကိဒတ္တယတိကြီးနဲ့တကွာသူ့ရဲ့တပည့်တပည့်ပရိသတ်အချံရံဘယ်လောက်ရှိလဲတသောဟာတခါရချံရံပြီးတော့သွားကြည့်လိုက်တာဟိုမှာငကားကြီးရဲ့အခွေပေါ်မှာ ရှင်မမောကလံမထေရကထိုင်လို့ငကားကြီးကတခါရဲအမိုးကြီးမိုးပြီးပပြင်းကြီးနဲ့တခါရဲကြောင်းကြီးဆောက်ပေးထားတယ်အပေါ်ကနေအမိုးကြီးမိုးပြီးတော့နေတာကြည်စမ်းပါဦးဒီဟန်တော်ကြီးငါပြာဖြစ်ပြီးခြင်းနေတာအခုတော်ကြီးကြည်စမ်းငကားကြီးရဲ့အခွေပေါ်မှာတောင်းသူနေနိုင်နေဆိုတော့အင်မတန်တကိုးကြီးတဲ့ပုဂ္ဂိုလ်ပါလားအားလုံးကသာဟောနေကြတယ် အဲလိုအံ့ဩပြီးတော့နေတဲ့အချိန်မှာဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲကြွလာပြီ။ကောင်းကင်ကနေပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကြွလာရင်အဲဒီတဲဘုံကြီးရှိရပါဆင်းလာတယ်မြတ်စွာဘုရား။အဲဒီမှာဧကိရတယဟန်ယသိနဲ့တကွာအလုံးအချွေရန်တထောင်ကကြည့်နေဟာကြည်သမ်းပါအောင်။နောက်တဲ့ယဟန်တစ်ပါးနဲ့ဆင်းလာပြန်ပြီ။သို့တော့ကယဟန်ကလည်းပဲဒီမှာအဟိတတ္တ ငကားကြီးရဲ့အခွေပေါ်မှာထိုင်နေတယ်။ဟိုကကောင်းကင်ကနေပြီးတော့နောက်ထပ်ယဟန်တစ်ပါးနဲ့ဆင်းလာပြီ။ဘယ်ယဟန်ပို့ပြီးတော့တကိုးကြီးတယ်လေငါတို့ကြည့်ကြရအောင်ဆိုပြီးတော့ယသိကြီးကြည့်နေကြတယ်။အဲ့ဒီအချိန်မှာမြတ်စွာဘုရားဆင်းကြွလာတာကိုရှင်မမောက္ကလမထေရနဲ့ကိုတော်မြတ်ကြီးသိတဲ့အခါကလည်းကြတော့အဲ့ဒီမှာအခွေပေါ်ကနေဆင်းဆင်းပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုနေရာပေးပါလေ။အဲ့ဒီအခွေပေါ်မှာ အဲဒီ၎င်းရဲ့ခွေပေါ်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရင်သုံးတဲ့သံရှင်မမောက္ကလမထေရမြတ်ကြီးကရိုးရိုးသေးသေးရှိခိုးဥကြအဲဒီကြတော့မှဟာကြည်သားမအောင်အခုနောက်ရောက်လာတဲ့ပုဂ္ဂိုလ်ကပုံပြီးတကိုးကြည့်လို့လည်းတူတယ်အရင်ယဟန်ကအောက်ကိုဆင့်ပြီးနေရာပြေးပြီးတော့ကြတော့တယ်အဲဒီခါကလည်းကြတော့တဖြည်းဖြည်းတဖြည်းဖြည်းတိကျင်စွာနဲ့ရသိတွေကတဖြည်းဖြည်းတူတူတူတူသွားတဲ့ခါကျတော့အဲဒီမှာသဲဘုံကြီးရဲ့အနီးနားရောက်ပြီးသွားတယ် အဲ့ဒီအချိန်ကျတော့မှဘုရားရှင်ကိုရောင်မြတ်ကြီးကဧကိရတာဒွန်တဝသာဝကနိသဥပတကနိသဘောဝါဒံတရမနောကိဉ္တိဝတ္တဝါဒေတိဧကိတတဧကိတတဒွန်တင်တိတဝသိသာဝကနိသတပည့်ပရိသတ်တို့အား၎င်းဥပတကနိသအလုံးအကျွေးဖြစ်တဲ့တရားဓမ္မအပေါင်းတို့အား၎င်းဘောဝါဒံအဆုံးအမကိုတရမနောပေးပြီးရှိတော် ဂိန္ဒီဖေသို့လျင်ဝတ္တဝါပြောဆို၍ဒေတိပေသနီသကိတတာသင်ဟာသင်ရဲ့တပည့်ပရိသတ်ကိုတော်၎င်းသင်ဓမ္မလမ်းရောက်ကြတဲ့တတိတကာဓမ္မအပေါင်းကိုတော်၎င်းအဆုံးအမဩဝါဒပေးလို့ရှိရင်ဘယ်လိုဆုံးမဩဝါဒတွေကိုပေးတယ်လဲလို့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအမေးကြည့်တဲ့ခါကလာကြတော့အဲဒီမှာဧကိတတယတိကြီးက ဣဒံပါပရံတရဏကိစ္ဆေတဝနအာရမဒုက္ခတရဏကိစ္ဆေတဣဒံနိတရဏကေတောတပ္ပဒုက္ခပမုစ္စတိဣဒံပပရံဤတောင်းကိုတရဏကိုွယ်ယဟူ၏ကိစ္ဆေတရှိကကြကုန်လောကိုွယ်ကြကုန်လောဝနံတောကိုအာရမဥယျင်ယံကိုဒုက္ခသက္ကင်ကြီးကိုတရဏံကိုွယ်ယဟူ၏ကိစ္ဆေတရှိကကြကုန်လောဣဒံနိဤသစ်ပင်တောတောင်းသာတိတို့ကိုတရဏကိုွယ်ယဟူ၏ ကဲတောသိကခြင်းသို့ရောက်တော်သူသည်သဗ္ဗဒုက္ခလုံးစုံသောဆင်းရဲပေါင်းမှဗမှုစတိလွတ်မြောက်ကြကုန်လတံအဲတော့တက်တဲ့တောတောင်ကိုရင်အရန်စတဲ့နေရာဌာနတည်တည်ကိုဆွေကိုကြကိုးကွယ်ကြသိကကြတဲ့အဲလိုတောတောင်ဥယျင်စတဲ့တက်ပင်ကြီးတွေကိုကိုယ်ွယ်မကြမယ်သိကကြမယ်ဆိုပါရင်

ပရဏကိုဘွေယဟူ၏ကဲ့သို့စီကတ်တော်သူသည်သဗ္ဗဒုက္ခဆင်းရဲပေါင်းမှနပမုတ်တိမလွန်မြောက်နိုင်အကိတတဒီသစ်ပင်လေးတော်ဤတောင်းလေးဥယျာဉ်အရန်လေးကိုယ်ွယ်စီကံယုံနဲ့ဘယ်တော့မှဆင်းရဲကမလွတ်နိုင်ဘူးဆင်းရဲကမလွတ်နိုင်ဒီတော့ဗာရီကိုကိုယ်ွယ်စီကံရမှလေးဆိုဗုဒ္ဓဓမ္မသရဏဂန္တဝါ တကလဝတ္တဒုက္ခပမုတ်သတိတိဝတ္တဝါဟိမကာထာကာထာအဘာတိဗုဒ္ဓမြတ်စွာဘုရားကိုတရဏံကိုဝေယဟူ၏ဓမ္မတရားတော်မြတ်ကိုတရဏံကိုဝေယဟူ၍သံဃာမြတ်စွာဘုရားရှင်ဤသူဤသသံဃာတော်မြတ်ကိုတရဏံကိုဝေယဟူ၍ကန္တဝါသိကတော်သူသည်တကလဝတ္တဒုက္ခလုံးစုံသောဝဆင်းရဲအပေါင်းမှပမုသတိလွန်မြောက်ပုဂ္ဂိုလ်တို့သည်သာလျင်ဆင်းရဲအပေါင်းမှလွန်မြောက်နိုင်လေ၏ ဧတကေတောတောင်းလေကိုယ့်ရဲ့အရာတွေကိုယ်ဝယ်စိတ်ကယုံနဲ့ဆင်းရဲကမလွတ်နိုင်ဘေးဒုက္ခတွေကမလွန်မြောက်နိုင်ဘူးဘုရားတရားသံဃာယရနာသုံးပါးကိုကိုယ်ွယ်စိတ်ကကြကုန်သောပုဂ္ဂိုလ်တို့ဒီသာလျင်အဲ့ဒီဆင်းရဲကလွန်မြောက်နိုင်တယ်ဆိုတာကိုဘုရားရှင်ကိုရောင်မြတ်ကြီးဟာဒီဘဝဝေတရဏယံတိသဗ္ဗတာနိဝနာနိသံဒီကာဒဒေသနာကိုမြတ်စွာဘုရားဟောတာဘဝဝေတရဏယံတိသဗ္ဗပပ္ပတာနိဝနာနိသံ အာရမရုခစိတေယနိမနုဿဗယပစ္စည်းတံဘဟုံများစွာကုန်သောဘဟုံများစွာကုန်သောများစွာကုန်သောဘဟုံဝေတရဏဘဟုံဝေတရဏယန္တိတပပဒာနိဝနာနိသမနုဿလူအပေါင်းတို့သည်ဗယပစ္စည်းတံဘေးဖြင့်ထိတ်လန့်ကုန်သည်ဖြစ်၍ဘဟုံများစွာကုန်သောပပဒံတိတောင်တို့ကိုဝဏ္ဏိသာတောတို့ကို ပဗရဏီတောင်းတို့ကိုဝေစင်းသည့်တရဏံကိုဝေရာဟူ၍ယန္တိစီကံကြလေကုန်၏ဝနန္နိသာတောတို့ကိုတရဏံကိုဝေရာဟူ၍ယန္တိစီကံကြကုန်၏အာရမံဒုက္ခစေတယနိဥယင်အယံအယံဥယင်အဓိကရသစ်ပင်ဟုဆိုအပ်သောစေတီတို့ကိုတရဏံကိုဝေရာဟူ၍ယန္တိစီကံကြလေကုန်၏အားကြောင့်လူရဟာ ဒီယတိကြီးရဲ့ညွှန်ပြတဲ့အတိုင်းသိကပ်နေတာလဲဆိုရင်တဲ့ဘယတစ္စည်းတာဘေးတွေ့မှာကိုကြောက်ရွံ့ရလို့ဘာကိုကြောက်ရွံ့ရတာလဲဒီဘေးတွေတွေ့မှာဒုက္ခတွေဘေးဒုက္ခတွေတွေ့မှာဆင်းရဲတွေတွေ့မှာအဲ့ဒါကိုကြောက်ရွံ့ရတဲ့အတွက်ကြောင့်တဲ့အာလုံးသောပုဂ္ဂိုလ်ကြီးဟာတခါလေတော်ကြီးတွေ့လိုက်ပြီဆိုရင်လည်းကြောက်ရွံ့ပြီးတော့တော်ကြီးကိုကိုယ်ဝေယဝီစိတ်ကကြတယ် တောင်ကြီးတွေသိပြန်တော့လည်းပဲအဲဒီတောင်ကြီးတွေကိုကိုယ်ဝဲစည်းကကြတကယ်အရန်ဥယျာဉ်ကြီးတွေသိပြန်တော့လည်းပဲဥယျာဉ်အရန်ကြီးတွေကိုကိုယ်ဝဲစည်းကကြအဓိကရကြီးမားတဲ့သစ်ပင်ကြီးတွေသိပြန်တော့လည်းပဲဒီသစ်ပင်ကြီးတွေကိုကိုယ်ဝဲကြစည်းကကြ၏ဘာကြောင့်စည်းကနေတာလဲဆိုရင်ဘေးတွေ့မှာကြောက်လို့ဘာကိုကြောက်လို့လဲတကယ်တော့ဖြင့်ဒီဟန်တော်တွေတောင်ကြီး ဥယျင်အရာသစ်ပင်ကြီးတွေဆိုတာကိုယ်ွယ်ရဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးတဲ့မြတ်စွာဘုရားနိတံကောတရဏခေမံနိတံဣတံတရဏမௌဓမံတဲ့ဧတံဤသစ်ပင်တောတောင်ကိုယ်ွယ်ခြင်းသည်ဧတံကောတရဏဤသစ်ပင်တောတောင်ကိုကိုယ်ွယ်ခြင်းသည်ခေမံဘေကင်ယာဘေကင်ယာကိုယ်ွယ်ရာဒီနမဟုတ်ကုန်နဲ့ဧတံတရဏဤသစ်ပင်တောတောင်သတိတို့ကိုကိုယ်ွယ်ခြင်းသည်ဥတ္တမမြတ်သောကိုယ်ွယ်ရာဒီနမဟုတ်ကုန် ဒီတစ်ပင်တောတောင်ကြီးတွေကိုယ်ွယ်နေခြင်းဟာဘေးကင်းရာဘေးကင်းရာကိုကိုယ်ွယ်နေတာမဟုတ်ဘူးလေဒီတစ်ပင်တောတောင်ကြီးတွေကိုယ်ွယ်နေုံနဲ့လည်းပဲမြတ်သောကိုယ်ွယ်ရာမဟုတ်ဘူးလေဒီတော့ဘာကိုကိုယ်ွယ်ရမှာလဲဆိုတော့ဣဒံတရဏအာကမ္မတပ္ပဒုက္ခပမုစ္စတိဒီလိုတောတွေတောင်တွေကိုယ်ွယ်ုံနဲ့လည်းပဲဆင်းရဲကမလွတ်မြောက်နိုင်ဘူးလေဘာကိုကိုယ်ွယ်မှာဆင်းရဲကလွန်မြောက်မှလဲဆိုတော့ယောသဗုဒ္ဓေသဓမေသသံဃေသတရဏဂတောလေ ရောဇာခြင်းပုဂ္ဂိုလ်တိကဗုဒ္ဓင်းဆမြတ်စွာဘုရားကိုတော်၎င်းဓမ္မေသံမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့တရားတော်ကို၎င်းတန်ခေသံမြတ်စွာဘုရားရှင်ဤတတိတသံဃာတော်ရှင်မြတ်ကို၎င်းတရဏကိုကိုွယ်ရဟူ၍ကတော်စိကခြင်းသို့ရောက်၏အဲလိုဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ွယ်စည်းကပ်တယ်။အဲလိုကိုယ်ွယ်စည်းကပ်တဲ့ပုဂ္ဂိုလ်ဤဟာသတ္တာရိရိယသစ္စာဤသတ္တာရိ၄ပါးကုန်သော အရိယသစ္စာနိဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့အရိယသစ္စာတို့ကိုတမ္မာပညာယကောင်းသောပညာဖြင့်ပတ်သက်ပြီးရှုမြင်နိုင်ပါ၏။ဒီတော့ဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ွယ်စိတ်ကပ်ကြလို့ရှိရင်အဲဒီကိုယ်ွယ်စိတ်ကပ်ကြတဲ့ပုဂ္ဂိုလ်ကြီးဟာဒုက္ခသမုဒယနိရောဓမေဃဆိုတဲ့ဒီအမှန်တရား၄ပါးကိုတကယ်ကိုအခါနဲ့ဝိပဿနာဉာဏ်ပညာမဲ့ပညာတို့ဖြင့်ထွတ်ထွင်းပြီးတော့ သိမြင်နိုင်တယ်အခုဘုန်းကြီးတို့ယောဂီများမြတ်စွာဘုရားဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာရုံပြုပြီးကြီးညိုတယ်မြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုလည်းမိမိတို့ရိုးရိုးသေးသေးနာကျကျင့်ပွားအားထုတ်တယ်အဲလိုရိုးရိုးသေးသေးကျင့်ပွားအားထုတ်လို့ဝိပဿနာယုံနာဖြစ်ပြမှသာပြီးတော့ဝိပဿနာဉာဏ်နဲ့အချင်းချင်းရင့်ကျက်ပြည့်စုံမယ်ဆိုရင်အဲဒီပုဂ္ဂိုလ်ဟာ ဒီဉာဏ်တွေဝိပဿနာဉာဏ်တွေပြည့်စုံသွားပြီဆိုရင်အရိယာမေဉာဏ်နဲ့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့အမှန်တရား၄ပါးကိုကိုယ်တိုင်ဉာဏ်နဲ့သိမြင်နိုင်မလားမသိမြင်နိုင်ဘူးလားသိမြင်နိုင်တယ်အဲလိုသိမြင်ပြီဆိုရင်တစ်ချိန်တစ်ခါတော့သိမြင်လိုက်ရပြီဆိုရင်အဲဒီပုဂ္ဂိုလ်အပယ်၄ပါးကမလွတ်ပေဘူးလားလွတ်သွားပြီအဲဒီကနေဆက်လက်ပြီးတော့ကျင့်ပွားအားထုတ်လို့အဲဒီမှာအဟတမေညာပူညာဆက်ရောက်လို့ ယဟနာဖြစ်သွားပြီဆိုရင်ဆင်းရဲအာလုံးကမလွတ်မြောက်နိုင်ဘူးလားဆင်းရဲအာလုံးကကိုလွတ်မြောက်နိုင်တာဒါကြောင့်မို့ဒီတရားတရားတန်ခါယရဏသုံးပါးကိုကိုးကွယ်စည်းကပ်ကြဂုံတော်ပုဂ္ဂိုလ်များဒီလာလျင်တက္ကလဝတ္တဒုက္ခအလုံးစုံသောဝတ်ဆင်းရဲအပေါင်းကနေပမုတ်စတိလွတ်မြောက်နိုင်တာယဟနာဖြစ်သွားပြီဆိုရင်ကိလေသာဝကမ္မဝဝိပါကဝဆိုတဲ့ဒီဝတ်ဆင်းရဲတွေမလွတ်မြောက်ပြီဘူးလားအလုံးဝတ်ဆင်းရဲတွေကလွတ်မြောက်သွားတာ ဒီတော့ဝတ်ဆင်းရဲတွေကတကယ်လွတ်မြောက်ခြင်းလို့ရှိရင်မိမိတို့ရဲ့ကိုယ်ွယ်အားထားရာဘုရားတရားသံဃာဒီယရဏသုံးပါးယရဏသုံးပါးကိုကိုယ်ွယ်စိတ်ကကြကုန်သောပုဂ္ဂိုလ်တွေဒီယရဏသုံးပါးကိုယ်ွယ်စိတ်ကတဲ့အတိုင်းမိမိတို့ကကျင့်ပွားအားထုတ်သွားလို့ရှိရင်အဲ့ဒီဝတ်ဆင်းရဲတွေကလွတ်မြောက်တဲ့တကယ်နိဗ္ဗာန်ချမ်းသာဖြစ်အောင်ကိုယ်တိုင် မျက်မှောက်မပြုတ်နိုင်ပြီဘူးလားနော်ပြုတ်နိုင်တယ်ခဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ အဲ့ဒီဒေသနာတော်ကိုဘုရားရှင်ကိုတော်မြတ်ကြီးကဟောကြားတယ်။အဲ့လိုဟောကြားလိုက်တဲ့အခါကျတော့မှယသိတွေဟာလေသဘောပေါက်။အဲ့လိုသဘောပေါက်သွားတဲ့အခါကျတော့မြတ်စွာဘုရားတရားတော်ကိုရေရိုသေးသေးစူးစူးဆိုင်ဆိုင်နားရင်ရှင်လဲယုံကြည်သွားပြီ။တကိုးကြီးမှန်းလဲယုံကြည်သွားပြီ။ဘာကြောင့်လဲဆိုတော့သောသောကဒီမှာငကားကြီးကိုတောင်နိုင်နှိမ်နှင်းနေတဲ့ပုဂ္ဂိုလ်ဟာအင်မတန်တကိုးကြီးတဲ့ပုဂ္ဂိုလ်ပဲ။နှိမ်နှင်းနိုင်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တဲ့တောင်မှဒီပုဂ္ဂိုလ်ကတကိုးကြီးတယ်ဆိုတာကိုသူတို့မျက်စိနဲ့ကိုယ်တွေပဲမြင်ရတယ်။ မြင်ရတဲ့အခါကျတော့မြတ်စွာဘုရားပုံမှန်လည်းပဲယုံကြည်ပြီးတော့အာကိုစိတ်တွေဖြစ်သွားပြီ။မြတ်စွာဘုရားဟောတဲ့တရားတွေကိုလည်းပဲအားလုံးကလိုက်နာ။အဲလိုလိုက်နာတဲ့အခါကလည်းကျတော့မြတ်စွာဘုရားဟောကြားတဲ့တရားဒေသနာတော်ကိုနားကနားခန္ဓာဉာဏ်သွင်းပြီးတော့ဒီကနေ့နှလုံးသွင်းရှုမှတ်ပွားများအားထုတ်တဲ့အခါကျတော့အားလုံးယသိဧကိတတယသိရင်းနဲ့တကွအားလုံးသောယသိအပေါင်းဟာတဟပဋိတံပိတာဤတဲ့ ပရိသမိယ၄ပါးနဲ့တကွာရတ္တရတ္တကိုတို့ပါဘူးနေရောက်တယ်။အားလုံးဟာယဟန္တာဖြစ်ကြတယ်။ဘာဖြစ်သွားကြတာလဲ။ဒီယဟန္တာဖြစ်သွားကြတယ်။အဲ့ဒီယဟန္တာဖြစ်တဲ့အခါကျတော့မှသတ္ထာရံဝန္တိတဝပပ္ပစီယာစိတ်တို့ပပ္ပစ္စံယာစိတ်တို့သတ္ထာရံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဝန္တိတဝရှိခိုး၍ပပ္ပစ္စံယဟန်ဖြစ်ကိုယာစိတ်တို့တောင်းပန်ညအလေးကုန်၏။အဲ့ဒီကြတော့မှတပည့်တော်တို့ကို ယဟန်ပြုပေးတော်မူပါဗျာဆိုပြီးတော့အဲ့ဒီမှာယဟန်ဖြစ်တောင်းပါညာအားလုံးလည်းဆိုဗျာယဟန်ပြုပေးရဒါကြောင့်မို့ဘုန်းကြီးတို့ဒီမှာကိုယ်ွယ်ကြရင်ကိုယ်ွယ်ရာဘာသာဝါဒတွေဆိုတာတကယ်စဉ်းစားကြည့်ရင်ဆင်းရဲကိုကြောက်လို့ကိုယ်ွယ်ကြတာဘာကိုကြောက်ကြတာအခုဘုန်းကြီးတို့ယောဂီများရောဆင်းရဲမှာကြောက်ကြလားမကြောက်ဘူးလားကြောက်လိုက်ကြတာမှတခါလေပါဇက်ကတွတ်တွတ်နဲ့နေတာပဲတောင်းတာ တရားကတော့ပြီးပြီဆိုရင်တောင်းတချို့ပုဂ္ဂိုလ်များကတရားအထုတ်တာလည်းရှိနေတရားအထုတ်တဲ့အခါမှာတရားပဲဒီခါနဲ့ပေါ်တဲ့အာယုံကိုကြိုးစားပြီးရှုရမှာပွားရမှာဒီလိုအထုတ်ရမှာညွှန်ပြတာလည်းမဟုတ်ဘူးတရားကတော့အတိုင်းကတော့အတိုင်းလွယ်ကူသောအကျင့်လင်းရင်မြန်သောအသိဉာဏ်ဖြင့်တရားထုတရားမြတ်သည်ရပါရစေအကျင့်တောင်မှခက်ခက်ခဲခဲမကျင့်ရဘူးသူကလွယ်လွယ်ကူကူတဲ့လွယ်ကူတဲ့အကျင့် တရားကိုလည်းနှင်းနှင်းကြီးဖြစ်နေပြင်းပြန်တဲ့အသိဉာဏ်ဖြင့်ဉာဏ်ဉာဏ်ကြီးရပြရပြီးတည်ပြီးအလွယ်ကြကြမယ်အဲတော့တောင်းလိုက်ကြခုဘာကြောင့်လဲဆိုတော့အဲ့လိုဉာဏ်ဉာဏ်ကြီးတရားရကြလေဆိုတာဆင်းရဲမှာကိုကြောက်လို့လားမကြောက်လို့လားကြောက်လို့ကဲဆိုကြည့်လိုက်အောင်ကိုယ်စိတ်ဆင်းရဲကြောက်လို့ပဲသူလေအာကိုရှာလေသည် ကိုယ်စိတ်ဆင်းရဲကြောက်လိုပဲငါလည်းအာကိုရှာလေသည်ဆိုကြည့်လိုက်ပါ ဒီအားလုံးဟာဘုန်းကြီးတို့ဒီမှာဘာသာအယူဝါဒတွေကိုဟိုယူဝါဒကကောင်းတယ်ဟိုယူဝါဒကအမလေးသူ့ယူကိုယူလို့ရှိရင်ကောင်းငင်ဘုံကိုရောက်ပြီးတော့တခါတည်းဘုရားရဲ့ခြေတော်ရင်မှာချီးမြှောက်မှုကိုအများကြီးခံရတယ်။ဒါပါလား။ဆင်းရဲတွေကလွန်မြောက်ပြီးချမ်းသာကျင်တာလေ။အဲ့ဒါချမ်းသာကျင်နေတာကိုယ်စိတ်ဆင်းရဲတွေကိုကြောက်တဲ့အတွက်ကြောင့်ဘာသာတွေဝါဒတွေလိုက်နေကြတာ။ဘယ်ဘာသာပဲဖြစ်ဖြစ်ဘယ်ဝါဒပဲဖြစ်ဖြစ်တည်တည်ချာချာစဉ်းစားပြီးကြည့်လို့ရှိရင် အဲဒီကြောက်ကြတဲ့အတွက်ကြောင့်မို့ဘာသာဝါဒတွေဖြစ်လာတယ်လို့ပဲဒီလိုတင်ရတယ်လေဆိုလိုက်ဘာသာဝါဒမှန်သမျှကြောက်ကြလိုပဲဖြစ်ပေါ်သည်ဘာသာဝါဒမှန်သမျှကြောက်ကြလိုပဲဖြစ်ပေါ်သည် ဘာသာဝါဒတွေကိုအကုန်လုံးဘုန်းကြီးတို့ယောဂီများလေ့လာကြည့်လိုက်ဘုန်းကြီးတို့ဗုဒ္ဓဘာသာနဲ့လေ့လာကြည့်တခြားတခြားဘာသာဝါဒတွေကိုလည်းပဲမိမိလက်နှမ်းမရလက်နှမ်းမရကြီးလေ့လာကြည့်လေ့လာကြည့်လိုက်ရင်အားလုံးဟာကြောက်ကြတဲ့အတွက်ကြောင့်မို့ဒီဘာသာတွေဖြစ်လာတာဘာသာရေးတွေဖြစ်လာကြောက်တဲ့အတွက်ကြောင့်မို့အားကိုးရာကိုမလုပ်ကြတာလေရှားနေကြတာဘာသာတိုင်းဘာသာတိုင်းကိုတစ်ခါပြန်ပြီးတော့လေ့လာကြည့်လိုက်ရင်ဘယ်ဘာသာပဲဖြစ်ဖြစ်စင်ရဲ့ငြိမ်းဖို့ကြီးတယ်ပဲ။ဘာငြိမ်းဖို့လဲ။ မိမိရဲ့ဘာသာဝါဒအတိုင်းလိုက်နာကျင့်သုံးရင်သူကလည်းဆင်းရဲနေတာဟိုတခြားဘာသာဝင်တွေကလည်းပဲတခြားဘာသာသူတို့ရဲ့ဘာသာရေးနဲ့လိုက်နာကျင့်သုံးရင်သူတို့လည်းဆင်းရဲနေတာဒါကြောင့်မို့ဘာသာတွေကိုအားလုံးကြည့်လိုက်လို့ရှိရင်ဆင်းရဲခြင်းကိုကြည့်ရတယ်ဒါကြောင့်လူတွေဟာလေဆင်းရဲကိုကြောက်ကြတာအဲ့ဒီကြောက်တဲ့အတွက်ကြောင့်မို့ဘာသာဝါဒကြီးအမျိုးမျိုးအဖုံဖုံကိုပဲစီကကြတာဆိုလိုက်ဆင်းရဲပြားပြားငြိမ်းမှုအရာ ဘာသာကိုယ်ွယ်သည်ဆင်းရဲဖြာပြာငြိမ်မို့ရာဘာသာကိုယ်ွယ်သည် ရက်ကထိုဒုက္ခငြိမ်းကြဖို့ပဲဖြစ်ပေသည်ရည်ရွယ်ချက်ကထိုဒုက္ခငြိမ်းကြဖို့ပဲဖြစ်ပေသည် ယ်ဘာသာရေးပဲဖြစ်ဖြစ်ဘယ်ဝါဒပဲဖြစ်ဖြစ်အဲဒီမှာဘာသာကိုးကွယ်ပြီဆိုရင်ရွေချက်ကတော့ဆင်းရဲငြိမ်းဖို့ပဲ။ဘာငြိမ်းဖို့လဲ။ဆင်းရဲငြိမ်းဖို့ကြီးတဲ့ပဲမိမိတို့ကဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဆင်းရဲငြိမ်းကြလား။အခြားအခြားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲသူတို့ဘာသာဝင်လိုက်ရင်ဘာငြိမ်းကြလို့လဲ။ဆင်းရဲငြိမ်းကြလို့ကြီးတဲ့ဘာသာတွေကိုးကွယ်နေကြတာ။သိချာပဲလေ့လာကြည့်လိုက်။ဆင်းရဲမငြိမ်းကြတဲ့ပုဂ္ဂိုလ်ဆိုတော့ဘယ်သူမှမရှိဘူး။ ဆင်းရဲခြင်းတဲ့ပုဂ္ဂိုလ်ဆိုတာလည်းဘယ်သူမှမရှိဘူးအလုံးကဆင်းရဲငြိမ်းဖို့ပဲဒီတော့ဆင်းရဲငြိမ်းဖို့ဆိုတာဒီတိုင်းကိုယ်ွယ်စိတ်ကနေုံနဲ့တော့ဆင်းရဲကငြိမ်းမှာမလားအလုံးလောက်ရလိမ့်မယ်ဘာလောက်ရလိမ့်မလဲအလုံးလောက်ရလိမ့်မယ်ဆင်းရဲငြိမ်းနိုင်တဲ့အလုပ်ကောင်းလေးမရှိပေဘူးလားအဲ့ဒီဆင်းရဲငြိမ်းနိုင်တဲ့အလုပ်ကောင်းအလုပ်မှန်တွေကိုလုပ်ရင်အဲ့ဒီဆင်းရဲငြိမ်းချောင်းဖြစ်တဲ့အလုပ်ကောင်းလုပ်မှန်တိုင်းလိုက်နာပြီးတော့ လုပ်မယ်ကျင့်သုံးမယ်ပွားများမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲမငြိမ့်နိုင်ဘူးလားဆိုလိုက်ငြိမ်ဆင်းရဲငြိမ့်ရန်အလုံးမှန်ဧကံလုပ်ရမည်ဆင်းရဲငြိမ့်ရန်အလုံးမှန်ဧကံလုပ်ရမည် ဆင်းရဲငြိမ်းရန်တရားမှန်ဧကံကျင့်ရအမည်ဆင်းရဲငြိမ်းရန်တရားမှန်ဧကံကျင့်ရအမည် ဆင်းရဲငြိမ်းချမ်းဖြစ်တဲ့အကျင့်ကောင်းအကျင့်မှန်နေအလုပ်ကောင်းအလုပ်မှန်နေဆိုတာမရှိဘူးလားဒီနေ့ဘုန်းကြီးတို့ယောဂီများလုပ်နေကြတဲ့အလုပ်ကျင့်နေကြတဲ့အကျင့်တွေဟာအကျင့်မှားတွေလားအကျင့်မှန်တွေလားအလုံးမှားတွေလားအလုံးမှန်နေလားအလုံးမှန်နေမြတ်စွာဘုရား ကိုတော်တိုင်းချမှတ်ပြီးတော့ဒါလည်းတတိပ္ပံအကျင့်နေမဲခင်အကျင့်မြတ်တရားတွေသူကျင့်နေတာ ပဋိဌာန်ကျင့်နေအားဖြင့်ဘုန်းကြီးတို့ကာယ ानु ပတနာခန္ဓာကိုယ်အမူအရာလေးတွေဖြစ်တိုင်းဖြစ်တိုင်းခန္ဓာကထင်ရှားတဲ့အမူအရာတိုင်းကို ရှုသလားမရှုဘူးလားခံစားမှုဝေဒနာလေးတွေထင်ရှားရင်လည်းအဲ့ဒီခံစားမှုဝေဒနာလေးတွေကိုမရှုဘူးလားဒီစိတ်ကလေးတွေကကောင်းစိတ်မကောင်းစိတ်လေးတွေဖြစ်လာရင်လည်းအဲ့ဒီစိတ်ကလေးကိုပဲကြံပြန်ပြီးတော့မရှုရဘူးလားသဘောအာယုံလေးတွေထင်ရှားပြန်တော့လည်းအဲ့ဒီသဘောအာယုံလေးတွေကိုပဲမရှုရဘူးလားဒါတိပ္ပံနည်းနဲ့ရှုနေတာပဲပေါ်ရလေးတွေ အဲဒီလိုပဲမဲခင်အနေအချင်းပြောမယ်ဆိုရင်လည်းဘုန်းကြီးတို့ယောဂီများတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိဒီတော့ဘုန်းကြီးတို့ယောဂီများအခုဒီမှာရှုမှတ်နေတဲ့အခါမှာကာယ ानु ပဒနာနည်းနဲ့ပဲဖြစ်စီဝရဏ ानु ပဒနာပဲဖြစ်စီစိတ်တ ानु ပဒနာဓမ္မ ानु ပဒနာပဲဖြစ်စီဒီတတိပဋ္ဌာန်နည်းနဲ့ပဲရှုရှုရှုမယ်ဆိုရင်ရှုနိုင်အောင်ကြောင်းကျမ်းဆိုင်အားထုတ်မှုဆိုတဲ့သမ္မာဝါယမမဲ့ခင်မပါဘူးလား ဥမာအပြင်အခုပင်နိုင်ထားပြီးရှုတယ်ထိုင်ပြီးတော့ဘောင်းတယ်ပင်နေရှုတယ်ဆိုရင်လည်းပဲအဲ့ဒီဘောင်းအာယုပင်အာယုလေးကိုရှုနိုင်အောင်ကြောင်းကြဆိုင်မှုလေးမပါဘူးလားအဲ့ဒီကြောင်းကြဆိုင်အားထုတ်မှုလေးကတမ္မာဝါယမမဲ့ခင်ပဲပါမဲ့ခင်လေတမ္မာဝါယမမဲ့ခင်လေးပဲအဲ့ဒီလိုကြောင်းကြဆိုင်ပြီးတော့ဟိုကဖောင်းတာလေးပေါ်လာတဲ့အခါကျတော့ဖောင်းတယ်မရှုဘူးလားပင်အာယုလေးပေါ်လာတော့ပင်နေမရှုဘူးလား အဲလိုရှုလိုက်တာလေးကတမ္မာတတိမဲ့ခင်ခေါ်တယ်။ဘာမဲ့ခင်လဲ။တမ္မာတတိမဲ့ခင်အဲဒီရှုလိုက်တဲ့အခါကျတော့ယောဂီဟာရှုရအာယုဖြစ်တဲ့ဘာအာယုပင်အာယုလေးပေါ်မှာရှုစိတ်ကလေးကပ်ပြီးတော့တည်သလားမတည်ဘူးလား။အဲလိုတည်လိုက်တာလေးကတမ္မာသမာဓိမဲ့ခင်။ဘာမဲ့ခင်လဲ။ကဲဒီတော့ဘုန်းကြီးတို့ယောဂီများဘောင်းနေပိန်နေလို့ရှုနေတဲ့အခါဒီတမာရီမဲ့ခင်၃ပါးပါသလားမပါဘူး နောက်တမာရိမဲ့ကြီးဒီရှုမှတ်တဲ့အာယုပေါ်မှာရှုစိတ်ကလေးတည်နေပြီဆိုတော့ယောဂီများဖောင်းနေဆိုရင်တင်းပြီးကန်းလာတဲ့သဘောလေးမတွေ့ရဘူးလားသောသောကတော့ဖောင်းနေဆိုရင်ဝမ်းပိုက်ကြီးဖောင်းပိန်နေဆိုရင်ဝမ်းပိုက်ကြီးပိန်သွားဝမ်းပိုက်ဆိုတဲ့ပညာတဒံကြီးဟာတရားလားတရားဟုတ်ကလားမဟုတ်ဘူးလားမဟုတ်ဘူးပညာကြီးပဲဒါပရမမဟုတ်ဝမ်းပိုက်ဆိုတဲ့ပုံမှန်တရားကြီးထင်နေတာပညာကြီးဒါတရားမဟုတ်သေးဘူး ယောဂီကဒီပေါ်မှာစိတ်အနေများလာတဲ့အခါကျတော့မှစိတ်ကြည်ငြိမ်မှုလေးအားကောင်းလာတော့မှဟောင်းလာတဲ့အခါဝမ်းပိုက်ဆိုတဲ့ကံပြောက်ပြီးတော့ဟောတရွေ့ချင်းတရွေ့ချင်းတောင့်တင်းလာတဲ့သဘောတင်းကန့်လာတဲ့သဘောလေးဟာဝါယောဓာတ်ဖတ်တယ်လေအဲ့ဒီဝါယောဓာတ်ကရုပ်တရားပါတရားလေအေးပိန်ကျသွားတယ်ဆိုတာလည်းကြည့်ပေါ်တရွေ့ချင်းတရွေ့ချင်းရွေ့ရွေ့ရွေ့ရွေ့ရွေ့ကျသွားတယ်ဆိုတာလည်းပါတတ်လေဝါယောဓာတ်ကပါတရားလေ ခင်အဲ့ဒီလိုယုတ်တရားလေးကိုယုတ်တရားလေးအတိုင်းတင်းလာတာလေးကိုတင်းလာတဲ့အတိုင်းရော့သွားတာလေးကိုရော့သွားတဲ့အတိုင်းသူ့တဘာဝလေးတိုင်းသိနေတာအမှန်သိတာလားအမှန်သိတာလားအမှန်သိမို့တမ္မာဒိဋ္ဌိခေါ်မလားမိစ္ဆာဒိဋ္ဌိခေါ်မလားကဲတမ္မာဒိဋ္ဌိမဲ့တယ်မဖြစ်ပေဘူးလားတမ္မာဒိဋ္ဌိမဲ့တယ်လေးဖြစ်ဖို့အတွက်ဟိုဘက်ကတမ္မာသင်္ကပ္ပ မှန်စွာကြံစီခြင်းဆိုတာစိတ်ကူးစဉ်းစားနေတာမဟုတ်ဘူးယောဂီတို့လိုထိုင်ပြီးတော့စဉ်းစားပြီးတော့ဖောင်းတာကယုတ်ပိန်တာကယုတ်မှန်နေတာကနံလျှောက်ပြီးတော့ခွဲပြီးစိတ်စဉ်းစားနေတာမဟုတ်ဘူးဖောင်းနေတာကအကြောင်းမှန်နေတာကအကျိုးလျှောက်ပြီးတော့အဲ့လိုစဉ်းစားနေတာမဟုတ်ဘူးအဲ့ဒီရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးရောက်ပါတွန်းပို့လိုက်တဲ့သဘောလေးကိုတမ္မာသင်္ကပ္ပခေါ်တာ အဲ့ဒီပေါ်မှာစိတ်အိုးလေးညွတ်ပေးလိုက်တာရောက်သွားအောင်ညွတ်ပေးလိုက်တာဥမာအားဖြင့်အခုဆိုရင်ဒီဘုန်းကြီးတို့ရဲ့ဓမ္မဗိမာန်တော်ကြီးဟာဒီချိန်လုံးကတရားနေပြီးတော့ဒီခါလေဓမ္မဗိမာန်တော်ကြီးစောင့်မယ်ဆိုတဲ့ကဘုန်းကြီးနေရာရွေးချယ်တဲ့ကရွှေကုံဘုရားကြီးကိုတန့်မြင်နေရတဲ့နေရာဘုန်းကြီးရွေးချယ်ပြီးစောင့်တာဒါပေမဲ့အခုနိုင်ငံတော်ကတိုးတက်လာတော့အဆောင်ဝေးကအများကြီးတိုးတက်ပြီးတော့မိုးပြန်စောက်ဝေးတွေစောက်တော့အခုဘုန်းကြီးတို့ကွယ်သွားပြီပေါ့အခုဟိုး၆ထပ်တင်ချောင်းတော်ကြီးရရှိမယ်ဆိုရင်တော့အထင်သာကူပါလား အဲဒီလိုပေါ့ဥမာအဖြစ်၆တတ်တိမ်ချောင်းတော်ကြီးအဲဒီမှာတိမ်ချောင်းတော်ကြီးပေါ်မှာရှိမယ်ဆိုရင်လက်ပတ်ပြီးတော့ကြီးရင်ကဒီဒီမှာအမြဲတမ်းရောက်နေတဲ့ပုဂ္ဂိုလ်ယောဂီဟောင်းကဟိုမဟိုမချီတန်းရွှေဘုံဘုရားကြီးကိုဒီကနေလှမ်းပူရတယ်အဲဒီလိုပြောပြီးတညိုးလေးညွန်လိုက်တဲ့ဘက်ကိုနောက်မှရောက်လာတဲ့အစ်စ်ကသူညညိုးညွန်တဲ့ဘက်ကိုကြည့်လိုက်ရင်ရွှေဘုံဘုရားကြီးမပူရဘူးလားအခုဘုန်းကြီးတို့ဓမ္မသင်္ကပ္ပကအဲ့ဒီလက်ညှိုးလေးညှိုးလိုက်တယ်လို့ပဲ ရှုမှတ်တဲ့အာယုံပေါ်မှာစိတ်ကလေးကိုတစ်ခါညှက်တင်ပေးလိုက်တာအဲ့လိုညှက်တင်ပေးလိုက်တော့မှစိတ်ကလေးကအဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရောက်နေတဲ့ခါကျတော့အမှန်တိုင်းသိသလားမသိဘူးလားေဒါကြောင့်မို့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဒီမှာပညာမိခင်က2ပါးသောသောကသီလတမာတိမိခင်က3ပါးနဲ့ပညာမိခင်2ပါးနဲ့ပေါင်းလိုက်တော့မိခင်ဘယ်နှပါးလဲဒါကိုကာရကမိခင်လို့ခေါ်တယ် ရှုမှတ်မှုတစ်ချက်တစ်ချက်ပြီးစီးအောင်ဟာဒီမဲ့ခင်၅ပါးအလုပ်လုပ်ပါရှုမှတ်မှုတစ်ချက်မှတ်လိုက်တိုင်းဒီမဲ့ခင်၅ပါးပါတယ်ရှုမှတ်မှုတစ်ချက်မှတ်လိုက်တိုင်းမဲ့ခင်၅ပါးပါကိုဘက်ကသီလမဲ့ခင်ဆိုတာကသမ္မာဝါစာသမ္မာကမ္မန္တာသမ္မာအာဇီဝဒီသီလမဲ့ခင်၃ပါးကဘုန်းကြီးတို့ယောဂီများရိတာကိုရောက်လို့သီလဆောက်တည်လိုက်လို့သီလစင်ကြယ်သွားပြီသီလမိမိတန်တန်တည်သွားပြီဆိုတဲ့ကောကဒီမဲ့ခင်၃ပါးပြည့်စုံလားမပြည့်စုံဘူးလား ကဲသီလမဲ့ခင်၃ပါးကလက်ရှိပြည့်စုံပြီးသားနဲ့စောစောကတစ်ချက်မှတ်လိုက်တယ်မှတ်လိုက်တဲ့မဲ့ခင်၅ပါးနဲ့ပေါင်းလိုက်ရင်မဲ့ခင်ဘယ်နှပါးဖြစ်သွားလဲမဲ့ခင်၈ပါးဒီတော့ရှုမှတ်တိုင်းရှုမှတ်တိုင်းဟာဒီမဲ့ခင်တရားတွေပွားနေတာဆိုတော့မိမိတို့ရှင်းကြံအားထုတ်နေတဲ့အလုပ်ဟာမှန်သလားမှားသလားရှင်းကြံအားထုတ်နေတဲ့တရားတွေကမှန်သလားမှားသလားဒီရှင်းစဉ်မှန်လို့ရှိရင်ကတော့နောက်ဆုံးလမ်းဆုံးဖြစ်တဲ့နိဗ္ဗာန်မရောက်နိုင်ပြီဘူးလားဆိုလိုက်ရှင်းစဉ်မှန်မှန် ထိုဒုက္ခမုတ်ချငြိမ်းအေးမည်ကျင့်စဉ်မှန်မှထိုဒုက္ခမုတ်ချငြိမ်းအေးမည် ကြီးအဲ့ဒီတတိပဋ္ဌာန်မေခင်ဆိုတဲ့အကျဉ်းလန်းစဉ်အတိုင်းရှင်းကြံပွားများအားထုတ်သွားလို့ဝိပဿနာဉာဏ်နဲ့ယုံနာဖြစ်ပြမှသာပြီးတော့ဒီဉာဏ်နဲ့အဆင့်ဆင့်ရင့်ကျက်ပြည့်စုံသွားလို့နောက်ဆုံးအရိယာမဉာဏ်ပညာရောက်သွားပြီဆိုရင်ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့အဲ့ဒီအမှန်တရား၄ပါးကိုအရိယာမဉာဏ်နဲ့ကိုယ်တိုင် မသိမမြင်နိုင်ပြီဘူးလားဗျာကိုယ်တိုင်သိမြင်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီလို တစ္ဆာတရားတွေကိုကိုယ်တိုင်သိသွားကိုယ်တိုင်မြင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တစ်ချိန်တစ်ခါမြင်လိုက်တာနဲ့အပယ်လေးပါးကမလွတ်မြောက်ဘူးလားအေးလေးချိန်လေးကမြင်သွားပြီဆိုရင်ဆင်းရဲအားလုံးကမလွတ်မြောက်နိုင်ဘူးလားကဲဒီတော့စစ်တင်တောတောင်ကြီးဥယျင်အရန်လေးကိုးကွယ်ယုံနဲ့ဒီဆင်းရဲကလွတ်ပါပါလားဒီတရားတရားတန်ခါဆိုတဲ့ယရဏသုံးပါးကိုကိုးကွယ်သိတတ်တဲ့ပုဂ္ဂိုလ်ကြီးဟာဒီဆင်းရဲအားလုံးကမလွတ်မြောက်နိုင်ဘူးလားဗျာ ဒီဒီတော့ဆင်းရဲအလုံးကလွတ်မြောက်ခြင်းဘုရားတရားတန်လာယရဏသုံးပါးတည်တာမိမိရဲ့အာကိုရာမိမိရဲ့ကိုယ်ွယ်ရာမိမိရဲ့စိကရာရသော်ဘုရားဟောတဲ့အတိုင်းဟောတဲ့တရားတော်တွေအတိုင်းလိုက်နာကျင့်သုံးရင်ဓမ္မောဟဝေရက္ခတိဓမ္မစာရီတရားကိုယုသေးစွာကျင့်သုံးတဲ့ပုဂ္ဂိုလ်ကိုတရားကရက္ခတိပြန်ပြီးဆောင်ရွက်ပါလိမ့်မယ် ဘယ်လိုစောင့်ရှောက်ပေးမှလဲဆိုဒုက္ခအဝဟတိချမ်းသာကိုဆောင်ပေးမယ်။ဘာကိုဆောင်ပေးမှလဲ။အေးဘာချမ်းသာလဲဆိုရင်အာလို့ဆင်းရဲကလွတ်မြောက်တဲ့နိဗ္ဗာန်ချမ်းသာကြည့်အောင်မရနိုင်ဘူးလား။နိဗ္ဗာန်ချမ်းသာကြည့်အောင်ရနိုင်ပြီ။ဒါကြောင့်ယောဇာဗုဒ္ဓင်္ဇာဓမ္မေဇာသံဃေဇာကရဏံကတော သတ္တာရိရိယသစ္စာနိသမ္မပညာယပတ္တိဘုရားရှင်ကိုရောမြတ်ကြီးက အဂိတတယတိဤတဲ့သင်ဟောပြောနေတာဒီဟာမှန်နေလေတောတောင်တစ်ပင်အယံနေအဓိကရတစ်ပင်လေးကိုဘိုးဝဲစည်းကမ်းနေုံနဲ့ဆင်းရဲကမလွန်မြောက်နိုင်ဘူးလေအဲ့တော့ဘာကိုဘိုးဝဲစည်းကမ်းမှသာဆင်းရဲကလွန်မြောက်မှလဲလို့ဆိုရင်ယောဇာအရှင်ပုဂ္ဂိုလ်ဒီကဗုဒ္ဓင်းစမြတ်စွာဘုရားကို၎င်းဓမ္မေသာမြတ်စွာဘုရားဟောကြားထားတဲ့တရားတော်ကို၎င်းတန်ခင်စာမြတ်စွာဘုရားရှင်ဤတပိတာသံဃာတော်မြတ်ကို၎င်း တရဏံကိုးကွယ်ရာဟူ၍ကတောစိကခြင်းသို့ရောက်၏ဇာတာရီလေးပါအကုန်တော်ရိယသစ္စာနိဒုက္ခသမုဒယနိရောဓမေကဆိုရင်အရိယသစ္စာတရားတို့ကိုတမ္မာပညာယာကောင်းသောမဲ့ပညာကိုပညာဖြင့်ပတ်သက်ပြီးတွေ့မြင်နိုင်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ဒီမှာရဆိုကြပြောမေကြံလျင်ပြုမေကြံလျင် ဒီတော့အားလုံးကိုဘုန်းကြီးတို့ယောဂီများကတတိတံပစဉ်ဉာဏ်လေးနဲ့ရှင်းနေမယ်ဆိုရင်ဈာကိလေသာများဝင်နိုင်သေးတယ်။ကဲဒီတော့တံပစဉ်တတိတံပစဉ်ဉာဏ်ရှင်းပြီးတော့အမြဲတတတိဥသိတဲ့စိတ်လေးကပ်ပါနေပြီဆိုတဲ့ကူကဈာကိလေသာဒီဘယ်မှဝင်ခွင့်မရဘူး။ကိလေသာမဝင်တဲ့အတွက်ဒီယောဂီမှာဆင်းရဲမလားချမ်းသာမလား။ထိုင်ရင်ရှုလဲချမ်းသာမယ်၊ရရင်ရှုလဲချမ်းသာမယ်။ သွားရရှိလေချမ်းသာမယ်တရားရရှိလေချမ်းသာမယ်ရှုမှတ်နေတဲ့အချိန်ဟာတဏှာကြီးရှုနေရင်တဏှာကြီးမချမ်းသာပြီဘူးလားတနေ့လုံးရှုမှတ်နိုင်နေရင်တနေ့လုံးမချမ်းသာပြီဘူးလားဒါကြောင့်မို့တနေ့လုံးယောဂီပုဂ္ဂိုလ်ဟာဂောသရရှုမှတ်တဲ့အာယုံပေါ်မှာတတိတံပင်ဉာဏ်ရှင်ပြီးတော့စစ်သားနေမယ်ဆိုရင်ယုံနာဖြစ်ဖြစ်သိမြင်နိုင်တဲ့အတ္တမောဟတံပင်မဖြစ်နိုင်ပြီဘူးလားအတ္တမောဟတံပင်ဉာဏ်နဲ့အားလုံးပြည့်စုံလာပြီဆိုရင်တော့ မဲ့အစစ်စစ်ကိုအစစ်စစ်ဆက်ရောက်ကိလေသာအာသောကုန်ခံယဟန္တာထိအောင်မဖြစ်နိုင်ဘူးလားဗျာနေနေလားညံ့ညံ့လားတရားအသိဉာဏ်လူတွေဉာဏ်ဉာဏ်ကြီးဖြစ်နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားဉာဏ်ဉာဏ်တုတ်တက်ခြင်းတဲ့ပုဂ္ဂိုလ်ဟာအမှန်ကျဲရမှာလားစိတ်စိတ်လားဒီအမှတ်ကလေးကိုစိတ်စိတ်နဲ့စိတ်စိတ်ဆက်ဆက်ရှိပွားအားထုတ်ရင်တရားအသိဉာဏ်လူတွေဉာဏ်ဉာဏ်မရနိုင်ပြီဘူးလား ဒါကြောင့်ပုဏ္ဏသာပရံဘိက္ခုဘိက္ခုအဘိက္ခံတေပဋိက္ခံတေသမ္ပဇာနာသာရိဟောတိအာလောကိတေဝိလောကိတေသမ္ပဇာနာသာရိဟောတိသမိသိတေပတာရိတေသမ္ပဇာနာသာရိဟောတိတံဃာတိပတ္တသီဝရဓာရဏေသမ္ပဇာနာသာရိဟောတိအတိတေတိတေခာယိတေသာယိတေသမ္ပဇာနာကာရိဟောတိဥစ္စာရပတ္တဝါကာမေသမ္ပဇာနာကာရိဟောတိကတိတိတေနိတေနေတုတ်တေသံဃိတေပါတိတေတုံနိဘာဝေသမ္ပဇာနာကာရိဟောတိ ဘေကဝေယံတော်များဥจิตတော်ပုဏ္ဏစာပရံရှုမှပွားများအထုပ်ပုံနောက်တစ်မျိုးကဘေကုယဟံတိကတိသွာလတ်တော်ထိတေယလတ်တော်နေသိနေထိုင်လတ်တော်တုတ်တေဣပြောလတ်တော်ဇာဂရိတေလို့လတ်တော်ဓာတိတေစကားပြောလတ်တော်ဒုံနိဘာဝင်စိတ်စိတ်နေလတ်တော်သဗ္ဗဇာနာကာရီတိညာဖြင့်ပြုတိဝါမတိဖြင့်ပြုတိဟောတိဖြင့်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း